ခန်းကြီး14အငယ်1မှ3အိုဣဒရေလတင်သည်ကိုပြုသောဒုစရိုက်အဖြစ်အဖျင်းအကျိုးနည်းရှိသောကြောင့်တင်းဖျားခင်သာရဖျားထံတော်သို့ ပြန်လောပထနာစကားကို ပြင်ဆင်၍သာရဖျားထံတော်သို့ပြန်လျက်အကျွန်ုပ်တို့၌ရှိသမျှသောအပြစ်တို့ကိုပယ်ရှင်းတော်မူပါယေရှုပြု၍လက်ခံတော်မူပါအကျွန်ုပ်တို့သည် ကိုနှုတ်ခမ်းသည်ဟုသော နွားတငယ်တို့ကိုပူဇော်ပါမည်။အာရှုရိမင်းသည်အကျွန်ုပ်တို့ကိုမကယ်တင်ရ။အကျွန်ုပ်တို့သည်မြင်းစီးသူရဲမလုပ်ပါ။ကိုယ်လက်ဖြင့်လုပ်သောအရာတို့အားကိုယ်တော်သည်အကျွန်ုပ်တို့၏ဘုရားသခင်ဖြစ်ပါ၏ဟု နောက်တဖန်မဆိုပါ။အကြောင်းမူကား၊မိဘမရှိသောသူတို့သည်ကိုယ်တော်ထံ၌ကရုဏာကျေးဇူးကိုခံတတ်ကြပါ၏ဟုလျှောက်ကြလော့။ငါသည်အမျက်ပြေသောကြောင့် သူတို့ဖောက်ပြန်ခြင်းကိုပြုပြင်မည်။ကိုယ်အလိုအလျောက်စုံမက်မည်။ငါသည် နှင်းကဲ့သို့ဣသရေလအပေါ်မှာနေမည်။သူသည်နှင်းပွင့်ကဲ့သို့ပွင့်လိမ့်မည်။လေဗနုန်တောကဲ့သို့အမြစ်စွဲလိမ့်မည်။အညွန့်တို့သည်ပြန့်ပွါး၍သံလွင်ပင်ကဲ့သို့အသရေတင့်တယ်လိမ့်မည်။လေဗနုန်တောကဲ့သို့မွှေးကြိုင်လိမ့်မည်။ထိုအပင်၏အရိပ်အောက်၌နေသောသူတို့သည်အသစ်ပြုပြင်ခြင်းရှိ၍၊စပါးကို ပြုစုကြလိမ့်မည် စပြည့်နွယ်ပင်ကဲ့သို့တိုးပွား၍လေဗနုန်စပြည့်ရည်ကဲ့သို့ကျော်စောကြလိမ့်မည်။ငါသည်နောက်တဖန်ရုပ်တုဆင်းတုတို့နှင့်အဘယ်သို့ဆိုင်ရသနည်းဟုဧဖရိမ်သည်ပြောလိမ့်မည်။သူ၏စကားကိုလည်းငါနားထောင်၍သူ့ကိုကြည့်ရှုမည်။စိမ်းသောထင်းရှူးပင်ကဲ့သို့ဖြစ်၍၊သင်သည်ငါ့ကျေးဇူးကြောင့်အသီးနှင့် ပြည့်စုံလိမ့်မည်။အဘယ်သူသည်ပညာရှိသနည်း။ထိုသူသည်ဤအရာတို့ကိုနားလည်လိမ့်မည် အဘယ်သူသည်ဉာဏ်ကောင်းသနည်းထိုသူသည်ဤရာတို့ကိုသိရလိမ့်မည်သာရဘုရားဤလမ်းတော်တို့သည် ဖြောင့်ကြ၏ဖြောင့်မတ်သောသူတို့သည် လိုက်ကြလိမ့်မည်အာဓမလူတို့မူကားထိုလမ်းတို့၌ထိမိ၍လဲကြလိမ့်မည်ပရောဖက်ဟောရှေစီရင်ရေးထားသောအနာဂတ်ကျမ်းပြီး၏